သီလတွေကတော့ယူရယူပြီးသားပဲဖြတ်ပြယူရသေးတာပဲလေ၈ပါးနဲ့၅ပါးနဲ့ဟုတ်လားညကြတော့တခါယူအောင်အတူချုပ်ပဲဟံပန်းတေသီတရဏေနသာသင်္သတိလံအသင်္ကာဘောဓရတိလံသမာရိယာမိရှင်ဗျာတတိတော်သည်သံဃာဝစီရဲ့မှာ လွန်မြောက်ပါရခြင်းနိဗ္ဗာန်ကိုမြင်မြန်စွာမျက်မှောက်ပြုပါရခြင်းအကျိုးငါဘုရားယရနာဘုရားယရနာသံဃာယရနာဤဟူသောကိုယ်ွယ်ရာသုံးပါးနှင့်တကားငါးပါးသီလကိုသင်္ဃာ7ပါးရှိသော ဥပုသီလကိုကောင်းစွာသောက်တည်ပါ၏ရှင်မယာဤဗရဏိနဘုရားယတနာတရားယတနာသံဃာယတနာတို့ကိုယ်ယတမနိသရကသင်္ဇဒီလ၅ပါးဒီလကိုသင်္ဃဥပဒဒဒီလ၅7ပါးဒီလဥပဒိလသာဝံကတာမိမိတို့ရွေးရင်းစီပြေတိုင်းမကြုံပေါ်မြောင်မြဲရအောင် ကောင်းမွန်စွာတင်ပြစားကြရပမာဒိနာမမေသောတတိတရားဖြင့် သံပါရိထပြည့်စုံပြည့်စုံအထောက်ကြကုန်ဒီနေ့ထူးကြီးကဘုန်းကြီးကပူဇော်ပွဲအဖြစ်နဲ့ဒီစီတွေဟူလန်းပူဇော်ကြတာလေဒါများပါလေဒီနေရာတော့နဲ့ဒီလိုသင်္ကန်းကြီးအမြောက်များဆိုကြတာနည်းပါလေတော့ဒီဟာသင်္ကန်းကြီးအများကြီးပဲဆိုကြတာသင်္ကန်းကြီးဒီရောခဏရော ဝိထုငွေဝိထုငွေမှဖြစ်ပေါ်လာတဲ့တော့ယဟန်တော်တို့ကအသတ္တလောရာယာဒီစီမြလူရမ်းတယ်လို့အာမြုလို့လူကဝိထုငွေရောလူကောင်းမှုဝိထုငွေလူမခံကောင်းမှုဝိထုငွေမှဖြစ်ပေါ်လာတဲ့တော့ဒီကောင်းနာလေကောင်းနာဒီရာရာဆိုတဲ့ဒီရာရာမိမိတို့ဒီရမ်းတဲ့အတိုင်းပစ္စည်းကိုလူရမ်းရကပိယသမအာထရေကပိယသမလောဒလောလာတဲ့ပစ္စည်း လိုတဲ့ပစ္စည်းတောင်းယူပြီးတော့သုံးဆောင်ရတယ်။အဲဒါကတော့လူတဲ့ပုဂ္ဂိုလ်လည်းစင်ကြယ်တယ်လူခံတဲ့ပုဂ္ဂိုလ်လည်းစင်ကြယ်တယ်။ဘုန်းကြီးတို့ကဒီတိုင်းနဲ့အများအားဝိထုဝင်နဲ့ပတ်သက်ပြီးတော့ဝိထုဝင်မှာဖြစ်ပေါ်လာတဲ့ကရဟန်းတော်အဆက်တော့လိုရာရာပစ္စည်းများကိုသူတော်ပါဤလို့ဆိုစေပြီးတော့လူခံရပါလေကပ္ပိယသာမအထာပါလေဘုန်းကြီးတို့ကမသိသေးပါဘူး။ဝိထုဝင်ရေတော်ရှိတယ်ဆိုတာလည်း စီစစ်မနေအောင်အလိုရှိတဲ့အခါကျကြတော့ဖြင့်အလိုရှိတဲ့ပစ္စည်းသာရိယထံကတောင်းယူရကိုယ်တော်တုံးမရတဲ့တောင်းရတာကတော့လေမလန်နေပါသိမရှိပါဘူးဒီခွဲလေးအနီးပါးလောက်ပဲရှိဘာအတွက်တုံးရတော့ဆိုသာသနာပြုရေးကိစ္စအတွက်သုံးရပါတယ်ဗမ္မာဌာနတွေရိတ်တာတွေအပိဌာနတွေမှာလူတွေကနေကြီးတကလားထောက်ပံ့ဖို့လူရန်ဖို့ကပိယကိုညွှန်ကြားရ သာသနာ့ဒီကိစ္စရန်ကုန်မှာဆိုရင်ရန်ကုန်သာသနာ့ရိပ်သာအတွက်ဒီရင်လူတိုက်တာတွေသူလူရဘုန်းကြီးရဲ့ဇာတိရမှာလည်းဒီရင်လူတိုက်တာလူရတယ်မန္တလေးအဲမော်လမြိုင်မှာလည်းဒီရင်လူတိုက်တာတွေလူရတယ်မန္တလေးမှာလည်းဒီရင်လူတိုက်တာတွေလူရရဲ့ကဘုန်းကြီးတွေနဲ့အများအားဆိုင်တဲ့ဌာနတွေရောက်ရောက်ရရရရတာမှလည်းပဲရိတ်တာကမ္မထာဌာနတို့အားတို့အဲ့ဒါတွေလည်းပဲလူတိုင်းရချိုးနေရဌာနက ယူတဲ့ဝတ္ထုပစ္စည်းတွေကတရားဒါနယူသွားလဲဒီလိုလူရမှာပဲပြီးတော့အဲဒီဌာနရင်းကလည်းပဲကြည်ပြင်းများမဲ့လက္ခဏာရှိလို့ရှိရင်အဲဒီဌာနရင်းမှာပဲတချို့ပြုရရပါတယ်အခုဒီမှာလည်းပဲသေစကံဖွင့်ဦးမယ်ဆိုတော့သေစကံကြတော့ယောဂီတွေဆင်းရဲတရားထူအောင်ဘုန်းကြီးတွေကအဲဒီဝတ္ထုတွေကသဗ္ဗိယသဗ္ဗိယဌာနနေပြီးအလူခံရအောင်ပါပဲသူသိမလို့ပေါ်တယ် ဒီရင်တော့သူရအောင်မသင်္ကန်းတွေကတော့ဘုန်းကြီးတွေရန်ကုန်ယူသွားမယ်ဆိုတောင်းလေးတာပဲဘုန်းကြီးတွေရောက်ရောက်ပါမှသင်္ကန်းတွေဟိုကလူကြဒီကလူကြရန်ကုန်ယူရဲတာတော့နဲပါတယ်တချို့ကတော့ယူသွားအောင်ဆိုပြီးကကတကလာလူတာရှိတယ်မန္တလေးမှာဆိုရင်ဒီဝင်တက်ခါနီးမှာလာလူတွေကအဲ့ဒါမယူလို့မရှိဘူးယူကဘာမို့လို့ကျင်တော့ဟောပြင်းလျော်တဲ့ပုဂ္ဂိုလ်တွေသူရန်ထားရအခုလည်းပဲလာတိုင်းလာတဲ့ဟိုကလူဒီကလူပြင်းလျော်တဲ့ပုဂ္ဂိုလ်တွေသူရန်ရပါတယ် ဒီမှာလည်းသင်္ကန်းနေအများကြီးဘယ်လိုလုပ်ကြရမလဲဆိုစဉ်းစားရအောင်လို့ဆိုယူသောဝေအတောင်တော်လေးတာอืมထုတ်ပိုးတယ်ပစ္စည်းတွေနဲ့ဆိုတော့ညာမကြတာလည်းပစ္စည်းတွေကပေါ်ပါတယ်ဟိုမှာသင်္ကန်းတွေလူတို့ကိုခွန်ကြီးကတစ်ဆင့်စီတို့ကိုမကုန်းနိုင်အောင်ဟိုမှာလည်းပေါ်နေတာပါကြည့်ပြီးတော့သိရမှာပါလေဒါနာဟိနာမဒုက္ခနာနိဒာနာသာရဆရာများဒါနအနုမောရဏကိုပေါ်ပြတယ် ဒါနာဟိနာမဒါနမီကဒုက္ခနာချမ်းသာဖွယ်များတဲ့အနိဒာနာအကြောင်းရင်းပဲပြုတင်ပြုလိုက်တဲ့ကုသိုလ်ရဲ့သာဒါနရဲ့သီလရဲ့ဘာဝနာရဲ့အချင်းချင်းပါခြင်းသုံးခုပါပဲအဲဒီသုံးခုကဒါနဆိုတာကတော့လူပုဂ္ဂိုလ်တွေနဲ့စပြီးတော့ပြုလုပ်ဖို့ရလွယ်ကူတဲ့ကုသိုလ်ကောင်းမှုပါပဲညီတို့တန်းနေရလူတန်းရတာပေါ့ဘာငါတွေ ဆုံးခံကြွလာတဲ့ပုဂ္ဂိုလ်တွေရှိရင်ဆုံးဆူရတယ်။ဒါလည်းပဲသူကကြိုးကြီးတရားလက်တော်ကာလကအရှင်မျိုးတို့ကဆုံးခံကြွလာတော့ရာဇဝမျိုးကဒိမကဆိုတဲ့လူကဆုံးတဆုံးလောင်းတယ်။ဘယ်လိုဆုံးနဲ့လောင်းနေတော့ပြောတာဘူး။ဆုံးကြီးတာရိုးရိုးဆုံးလာတော့ပြောတာဆုံးတဆုံးလောင်းတဲ့အဲဒီကုသိုလ်ကြောင့်နောင်သူ့ချိန်ကြလို့ဝယ်လွန်သွားတဲ့အခါမှာ သာဝိနာနာပြေမှာတကိုးကြည့်တဲ့နာဖြစ်တာကိုသူသုံးလေးကြောနေတာတကိုးကြည့်တဲ့နာကြီးဖြစ်တကိုးကြည့်ပုံကလည်းပေါ်ပြတာနတ်စာရသာဝိနာမှာခွန်တော်ဝါမြောက်ပေါ်လေဟန်ဖြစ်အဲဘုရားဖြစ်ပြီးတဲ့နောက်ခွန်တော်ဝါမြောက်အဘိဓမ္မာတရားကိုဟောတယ်အဘိဓမ္မာတရားကိုဟောဖို့ဒါရဏနာတိမန္တိကလာကြောက်ကြတဲ့မှာတရင်တော့နေတဲ့အခါအဲဒီခုနအိနိကစေတနာသာ ဘုရားရှိမှလက်ရဘက်ကလာပြီးတော့တရားနာဝေရထိုင်နေတယ်။အင်ကုရဆိုတဲ့နာသားကလက်ဝဲတော့ကထိုင်နေတယ်။ဒီကိုကြည့်တဲ့နတ်တွေလာတဲ့အခါကျတော့အင်ကုရဆိုတဲ့နတ်ကနောက်ဖဲဖဲပြီးရအင်ဒကနတ်ကတော့မဖဲရဘူး။ဆင်းရဲဆုံးလှူပြီးတော့ဆင်းရဲဆုံးနဲ့နတ်ဖြစ်လာဒီကိုကြည့်လို့နောက်လာတဲ့ပုဂ္ဂိုလ်တွေကသူ့ရဲ့ဒီကိုကြည့်တာမရှိဘူး။ အဲဒီကမဆရာဘူးငုကကတော့နောက်ဆုတ်ဆုတ်သေးရတာတရားနဲ့ဘလောက်ဝေးသွားတော့ဆိုဆက်နေဥဒနာဝေးသွားတယ်ငုကကကုသိုလ်ပြုရတာတွေကသာသနာ့ဘာမှာတော့အကြီးကျယ်ပြုလာတာအမြင့်ပေါင်းနဲ့ချီပြီးတော့အသက်ရှိတဲ့အခါကာလတုန်းကနေစဉ်ကြီးကျယ်ဒီဝါနာတွေလှူလာကျေမွေးစုသားလာဘလောက်ကြီးကျယ်တော့ဆိုသူအသေးစိတ်တွေကခွန်ကြီးကမှတ်ထားလို့ဖြစ်ပါဘူးအလွယ်တကူပဲမှတ်တာသူ့ ချက်ပြုတ်ကျွေးမွေးရင်းနဲ့ဆက်ပြီးတော့ဆောင်ရွက်တဲ့ဝေယဝိသပုဂ္ဂိုလ်တွေကိုပေါင်းနဲ့ချီပြီးရှိတာပဲအများကြီးအလုသမားတွေပဲဒီတော့ကြည့်ရတဲ့ပုဂ္ဂိုလ်တွေဟာလည်းတောင်းပေါင်းများစွာနေမှာပေါ့ဒီနေ့ဒီနေ့ကိုအဲ့ဒါတော့အကြီးကျယ်ထူးတာကဒါတရတဲ့လည်းမဟုတ်ဘူးဒီနေ့တဲ့လည်းမဟုတ်ဘူးအနည်းတောင်းနဲ့ချီပြီးတော့သူကလှူလိုက်ငွေကြီးကျယ်တဲ့လူဒါနပါပဲအဲဒီလူကြီးတွေလှူလာတဲ့အတွက်ဒါဝိနနာပြေမှာသူလည်း ဝိဇိကနာတော့ဖြစ်တာဖြစ်ပါတယ်ဒါပေမဲ့လို့တရားဒီဓမ္မတရားဟောတာနည်းဒီဓမ္မတရားနာဖို့လာကြတဲ့နတ်တွေကတော့ဒီဝိဇိသူ့ရဲ့ဒီဝိဇိကနာတရားလာလို့သူကနောက်ထုတ်ပေးရတယ်ဆယ်မျိုးစနာတော့ဝေးသွားတယ်အဲသာသနာ့ဘာအတူနဲ့သာသနာ့ရဲ့ဆိုတော့ကျိုးပေးကွာဖို့သာသနာ့ဘာလူကခေါင်းကအလိုဓမ္မတွေကိုကောင်းတဲ့ချီပြီးတော့လောက်ကံကျွေးမွေလာခဲ့ပြီးတော့ဒီနေ့တည်းထဲလည်းမဟုတ်ဘူးဒီနေ့တည်းလည်းမဟုတ်ဘူးကောင်းတဲ့ချီပြီးတော့ ကျွေးမှုစူရမ်းလာတာအကြီးကျယ်ပဲဟိုအိန္ဒိကစေတနာကဆုံးသောမဲ့လောင်းမှုကသာသနာအတွင်းသူကတော့လူခံတဲ့ပုဂ္ဂိုလ်ကလည်းရှင်လူကဆိုရဟနာပုဂ္ဂိုလ်ကသင်္တန်းမြင့်ပါတယ်အဲအိန္ဒိကကအိန္ဒိကနာသာတကိုးကြီးတဲ့နာဖြစ်တော့ခြားနာသားတွေတကိုးကြီးတာတွေလာရင်သူကနောက်ဖယ်မပေးရဘူးနောက်တကိုးကြီးတယ်ဆိုတာတွေကသူနဲ့တန်းတူပဲပြီးတော့ပို့ပြီးတော့တကိုးမကြီးဘူးအဲဒီလိုရှိပါတယ်သာသနာထဲမှာလူဒဏ်ရတဲ့လူဒါနတွေဆိုတာအမှန်အမြင်မြတ်ပါတယ် ညာနာပုဂ္ဂိုလ်လူတိုင်းရင်ပို့ပြီးတော့မြင်ရတာပေါ့လေဘုရားလူတိုင်းလို့ရှိရင်ပို့ပြီးမြင်ရတာပေါ့ဘင်္ဂါလူတိုင်းလို့ရှိရင်ဘင်္ဂါလူတိုင်းကပို့ပြီးတော့မြင်ရတယ်လို့ကျမ်းဂန်တွေကပြထားပါတဲ့ဘင်္ဂေဒိဏမဟာဖလာသွားနေလို့ရှိရင်တော့ညာနာပုဂ္ဂိုလ်လူသားတဲ့ဘင်္ဂါလူသားပို့ပြီးမြင်တယ်ဆိုတဲ့အကြောင်းကိုဟောထားပါတယ်ဘင်္ဂါလူတွေဆိုတာအခုနေခါကလာဘင်္ဂါတွေကိုယူစုပြီးတော့ဆိုတာတွေပဲ အခုဒီမှာဒီနေ့မနေ့တို့နေ့လယ်တို့နေ့စဉ်ကမနေ့တို့နေ့လယ်တို့အဲဒီဆုံးကတူတန်းတာတွေရှိတယ်ဒါတရားသံဃာအာရုံပြုတဲ့လူသားလာတယ်ပါတာပဲဒီထဲမှာသံဃာအာရုံပြုလူသားရတယ်ကြွားလာတဲ့ကလျာဏမိတ်တာမိတ်ဆွေတွေအာရုံပြုပြီးတဲ့လူသားရတယ်လျာဏမိတ်တာမိတ်ဆွေတွေသာသနာ့ဆရာကြီးသာသနာတော်မှာတရဏဂုံသီလတွေပြီးနေတဲ့ပုဂ္ဂိုလ်တွေတရဏဂုံသီလတည်ရင်ကို အဲဒီတော့ပုဂ္ဂိုလ်ကကအတင်ချေအပမေယအကျိုးရှိတယ်လို့ဟောထားပါဗရမဏသီလတီးနေရင်ကိုသောတာပတိခိုရအောင်လို့ကျင့်သုံးနေတဲ့ပုဂ္ဂိုလ်ကြီးပဲဒါကြောင့်မို့အဲဒီလိုဗရမဏသီလတီးနေတဲ့ပုဂ္ဂိုလ်လှူရင်းကိုပဲကျိုးကြည့်လာပါပြီခုကတော့ တရားသာသနာတွင်မှာကရဏဂုံတာမြင်ရတာမဟုတ်ပါဘူးဒီလလည်းပဲပြည့်ပြည့်စုံစုံပြည့်ပြည့်တရားတွေဘာဝနာတွေလည်းအားထုတ်တဲ့သမာဓိပညာတွေလည်းထိုက်တရားတွေလည်းပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပါပဲအဲဒီတော့ဒီပုဂ္ဂိုလ်တွေလည်းအမြောက်အများစွာရရဟန်းတန်ဃာတော်တွေလည်းပဲအမြောက်အများစွာရမနေ့ကမေ့ကြည့်တော့တန်ဃာမင်းများလည်းတန်ဃာ30ကျော်ရှိတယ်လို့ဆိုတယ်များတာပဲတန်ဃာလူတန်းနဲ့ဆိုတာကတော့တန်ဃာဆိုတာမြတ်စွာဘုရားရဲ့ဒီသားတွေအကုန်လုံးကိုရည်ရွယ်ပြီးတော့ဆိုတာရတန်ဃာသတန်ဃာတော်အား ဒိဏံပိဋကဝသောဒါနံလူဒါနတွေမပလာဒီမှာတော့ကျိုးရှိပြီဆိုတော့သံဃာဆိုတာမြတ်စွာဘုရားတတိသားတွေသုတ်တိပါဏဂုဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အပေါင်းကိုသံဃာလို့ခေါ်တယ်ဟိုတပါးနှစ်ပါးရလည်းမဟုတ်ပါဘူးလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်သီလကျင့်ကိုကျင့်နေတဲ့သမာဓိကျင့်ကိုကျင့်နေတဲ့ဉာဏ်ကျင့်ကိုကျင့်နေတဲ့ဆိုသုတ်တိပါဏဂုဏ်နဲ့ပြည့်စုံတာသုတ်တိပါဏလောဘဒေါသမောဟကင်းကြောင်ကောင်းမွန်စွာကျင့်ကြံတော်မူရပါ၏ လောဘကျင့်ဒေါသကျင့်မောဟကျင့်သီလကျင့်ကိုကျင့်နေတယ်သီလကျင့်ကျင့်နေတယ်ဆိုရင်သီလနဲ့ဆန့်ကျင်ပဲဖြစ်တဲ့မတော်မတင်သောအမှုမတော်မတင်သောစကားအဲ့ဒါဒီမှာကျင့်တာပဲမတော်မတင်တဲ့အမှုစကားတွေကိုပြုလို့ပြောဆိုကြောင်းဖြစ်တဲ့လောဘဒေါသမောဟအကျမ်းစာတွေကျင့်နေတာပဲအဲ့ဒါဝိတိကမကလေးသာခေါ်တယ်ကာယကံဝစီကံမြောက်ပြုလွန်တဲ့အကုသိုလ်တရားတွေအဲ့ဒါတွေကျင့် သီလရိုသေသေးကျင့်နေကျင့်တာပဲ၅ပါးသီလရိုသေသေးကျင့်နေ၅ပါးသီလနဲ့ဆိုင်တဲ့ဒီစိတ်မကောင်းမှုတွေကျင့်နေတာပဲအဲဒါသုတ်တိဘာနာပဲသမာဓိဖြစ်အောင်ကျင့်ရင်တော့ပိုးပြီးတော့ကောင်းတာပညာဖြစ်အောင်ကျင့်ရင်ဝိပဿနာရှုတိုင်းရှုတိုင်းဒါပြီးကောင်းတာပေါ့ရှုတိုင်းရှုတိုင်းရှင်းမိတဲ့အာရုံနဲ့စပြီးလောဘဒေါသမောဟတွေမဖြစ်နိုင်ဘူးအနုပြကိလေသာတွေခေါ်တယ်အဲ့ဒါတွေငြိမ့်နေအဲ့ဒါကြောင့်မြတ်စွာဘုရားသာရဏနာတော်တွင်မှာ သီလအကျင့်၊သမာဓိအကျင့်၊ပညာအကျင့်တွေကျင့်နေတာသုတ်တိဘာနာပဲ။ကောင်းသောအကျင့်ကျင့်နေတာ။အဲဒီလိုကောင်းသောအကျင့်ကျင့်နေတဲ့သုတ်တိဘာနာဂုဏ်နဲ့ပြည့်စုံတဲ့ဘုရားတပည့်တွေအဲဒီဘုရားတပည့်တွေထဲမှာဉာဏ်နာလည်းပါတယ်၊နာဂံလည်းပါတယ်၊သက္ကရာဂံလည်းပါတယ်၊သောတာပန်လည်းပါတယ်၊ကလျာဏပုထုဇဉ်လည်းပါတယ်။အဲဒီပုဂ္ဂိုလ်အပေါင်းကိုသံဃာလို့ခေါ်တာ။ဟောသံဃာအာသုရမကြီးအဲအခုအသုရမဟုတ်ဘူး။ဒီပြင်ခါလေးလည်းသံဃာကိုရည်ရွယ်ပြီးသူတဲ့ခါကလည်းအာရုံပြုရတယ်။ သံဃာတော်လူဝါကြီးဆိုတာကိုယ်စီမှာကြွလာတဲ့ငင်း90ပါးဒီလိုမဟုတ်ဘူးသူကတရားတော်ကြီးသာသံဃာကြီးအကုန်လူရပဲသုံးဆောင်တော့အနိဗ္ဗာန်ရှိတဲ့ကိုယ်တော်ရဲ့သုံးဆောင်ရပါတယ်တရားကလာလို့ရှိရင်လည်းသိမထားပြီမဲ့လို့သူတို့လည်းသုံးဆောင်နိုင်ပါတယ်ဒါပေမဲ့လို့တမင်တွေကလိုက်ပြီးတော့ဟိုတော့မပို့ရဘူးဟိုဟိုဟိုเจ้าဒီเจ้าဟိုသံဃာဒီသံဃာတွေလျှောက်ကြလူနေဖို့မလိုပါဘူးရောက်လာတဲ့ပုဂ္ဂိုလ်တွေတော့အကုန်လုံးဆိုင်တဲ့လူသားကတော့သံဃာတွေအကုန်လုံးကိုလူသားတဲ့ဒါကြောင့်ဘုန်းကြီးတို့ ကြွလာတာနဲ့ပတ်သက်ပြီးမင်္ဂလာတွေသူတိုင်းရတာကအများဆုံးလူရနာဘုန်းကြီးတို့ကလူရနာဆိုလူရနာကလည်းသာသနာပြုကိုရပဲသာသနာပြုကိုရမြတ်စွာဘုရားပူဇော်တဲ့နေရာမှာပစ္စည်းနဲ့ပူဇော်တာရှိတယ်အကျင့်နဲ့ပူဇော်တရားနဲ့ပူဇော်တာရှိတယ်မြတ်စွာဘုရားကပစ္စည်းနဲ့ပူဇော်ရုံနဲ့တော့ကိုအများဆုံးမရှိဘူးတရားနဲ့ပူဇော်တာကပို့ပြီးတော့မြတ်တယ်တဲ့ တရားနဲ့ပူဇော်တာကိုမြတ်စွာဘုရားကကြီးမြောက်ပါတယ်။ဘုန်းကြီးတို့ကပူဇော်တဲ့သုတပစ္စည်းနဲ့ပူဇော်တာတရားနဲ့ပူဇော်တာမျိုးရှိတယ်။တရားနဲ့ပူဇော်တာကတော့ဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းတတိယထံဒေသနာတော်ဤရဓမ္မစကြာဒေသနာတော်ဤရစသည်ဖြင့်ပေါ့လေမြတ်စွာဘုရားကြားတဲ့ဒေသနာတော်ဤရတရားအားထုတ်ကြတာပဲဒီလားအကျင့်ကျင့်တယ်ဆိုတာကတော့အားလုံး ဆရာသမားတွေမိဘတွေကညွှန်ကြားတဲ့အတိုင်းဒီလောက်ဆိုတာတော့ဆောတော့ကျင့်နေကြတာပါသမာဓိပညာအထူးရရှိအောင်ဆိုတာကတော့သမာဓိပညာဘက်ကနေညွှန်ကြားတဲ့ပုဂ္ဂိုလ်တွေညွှန်ကြားတဲ့အတိုင်းလိုက်လာပြီးတော့ကျင့်လာတော့ဘုန်းကြီးတို့ကတော့အဲဒီသမာဓိပညာဖြစ်အောင်လို့ကျင့်ဖို့ရာကိုပဲအထူးသဖြင့်ဟောကြားနေကြပါတယ်ဒါတော့ဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းတရားနာတယ်တရားဝဲလုပ်တယ် တရားနာပြီးတော့တရားကိုကျင့်တယ်။နောက်ကြတော့ဆေရစကားတွေပါလေဖွင့်ပြီးတော့လည်းကျင့်တယ်။အာသာသနာတော်ကိုတရားနဲ့ပူဇော်တာပဲ။ဘုန်းကြီးတို့လည်းတရားနဲ့ပူဇော်တာပဲ။အဲတရားနဲ့ပူဇော်တာအကောင်းဆုံးပဲ။ဘုန်းကြီးတို့လည်းဝမ်းမြောက်ပါတယ်ဒီတရားနဲ့ပူဇော်လိုက်ကြားနာရအခုဒီမှာပင်ဥဇာနာဝရလားတရားဟောနေလို့၃ချိန်လောက်ရှိပြီဆိုတာပဲဆေရစကား။ ဒီနဲ့လည်းပဲဆိုမြညာထဲမှာဆယ်စကားပွင့်ဖို့ဒီစီစဉ်နေလိုက်ဆိုတော့ပြည့်စုံမှုရှိနေပါလိမ့်ထမရဲ့ဟင်ဒီနှစ်ပြညာထဲမှာဆယ်စကားပွင့်ဖို့အစီအစဉ်နေပြည့်စုံနေလားပြည့်စုံနေဘူးလားဟင်ပြည့်စုံမလားအဲမြတ်စွာဘုရားသာသနာတော်ကိုတရားနဲ့ပူဇော်တာပဲဘုန်းကြီးတို့ကလည်းတရားနဲ့ပူဇော်ပြီးမြည်တာပါပဲ ဘုန်းကြီးတို့ကပစ္စည်းတွေလူရဆိုတာလည်းပဲအမှန်တော့ဘုန်းကြီးတို့သုံးဖို့ရတယ်လို့တော့မဟုတ်ပါဘူးသာသနာဓမ္မကျင့်တဲ့ပုဂ္ဂိုလ်တွေချီးမြှောက်ဖို့ပါပဲအဲ့ဒါတွေချီးမြှောက်ရမယ်ဘုန်းကြီးတို့တတ်နေနေမြတ်သာသနာဓမ္မကျင့်တဲ့ပုဂ္ဂိုလ်တွေချီးမြှောက်ရပါတယ်ငင်္ဂမ်းဖြစ်ဖြစ်ဒီရင်ဒီစည်းပြိခရာပဲဖြစ်ဖြစ်ချီးမြှောက်ရဝိသုငွေတော့မှဖြစ်ပေါ်လာတဲ့တော့ဆိုတာကတော့ရာဌာနာအလျော်က အတိယကိုအလှခိုင်းရအခုတရားတော်သွားရင်သွားရင်လည်းဝါဒီကလူကြတယ်သူနေရာဌာနမှာဒီပฏิပတ်ဒီသာသနာအတွက်ထောက်ပံ့မှုရလိုလဲဆိုရင်တန်းနေတော့အဲ့ဒီမှာဘုန်းကြီးကအတူသူကကြားရရပါရဲ့ဟိုဒီမှာလည်းပဲဆယ်စကားဆိုတော့ဆယ်စကားထောက်ပံ့လူသားမှုရလိုတာပါပဲအဲ့ဒီအတွက်မြင်ကြရအောင်ပါအဲဒီတော့မြင်ရတဲ့အလှူဒါနတွေပြုတာဟာဒုက္ခနာမိဒါနံ ဘာဝနာဘာသာပုဂ္ဂိုလ်တွေလည်းပဲဒါနပြုရင်ချမ်းသာရေးအကြောင်းတော့ဖြစ်ပါတယ်သာသနာတော်ကပို့ပြီးတော့မြတ်တယ်ဒါနာဤနာမဒါနာမြင်ဒီကဒုက္ခနာချမ်းသာဝေမြတို့ဤဒါနာအကြောင်းပဲလူချမ်းသာတွေနာချမ်းသာတွေနိဗ္ဗာန်ချမ်းသာတွေအကျဉ်းချုပ်ခြင်းသုံးပါးရှိလူလောကမှာဖြစ်ပြီးတော့ချမ်းသာရတယ်ဤလေသာမကင်းသေးရင်ဘဝသည်ဆိုတာရှိရမှာပဲဘဝသည်မဖြစ်ခြင်းလို့လည်းမရဘူးရှိရမှာ ဖြစ်တဲ့အခါကာလအကုသိုလ်ကောင်းမှုရှိရင်တော့ကောင်းမြတ်တဲ့ဘဝတွေဖြစ်ပြီးချမ်းသာတာပေါ့ဒါနကုသိုလ်ရှိတဲ့ပုဂ္ဂိုလ်ကလူလောကဖြစ်ပြီးလူချမ်းသာတွေလည်းရသွားမယ်နာလောကဖြစ်ပြီးနာချမ်းသာတွေလည်းရသွားမယ်နောက်ဆုံးရင်ကြလို့ရှိရင်ဆင်းရဲကတဲ့ငြိမ်းတဲ့နိဗ္ဗာန်ချမ်းသာကိုလည်းရမယ်အဲဒီချမ်းသာသုံးပါးရဲ့အကြောင်းပဲတံပတ္တိနံမူလံတံပတ္တိနံစိစိမ်ဟုတဲ့ညတဲ့မူလံအမြင့်ရင်းပဲအဲစိစိမ်နဲ့လူစိစိမ်နာစိစိမ်နိဗ္ဗာန်နဲ့စိစိမ်နဲ့ထည့်ရမှာ အဲဒီစူးစံကြရများတော့အမြင့်အရင်းတစ်ဖွဲ့လည်းဖြစ်ပါတယ်ဒါနာကြီးမှာတဲ့ဒါနာရင်းခံပြီးတော့လူချမ်းသာနာချမ်းသာလူစုရင်နာစုရင်နဲ့ပြည့်စုံပြီးတော့ဒီပါချမ်းသာပြီးသွားနိုင်တယ်ဘောဂနာဒိဋ္ဌဘောဂနာသုံးဆောင်ဥဒညတိဒိဋ္ဌာပြည်ဟာဖြစ်ပြီအသုံးဆောင်ဆိုတာကတော့စားစရာအသုံးဆောင်ဝတ်စရာအသုံးဆောင်စားတယ်ပေါ့အသုံးဆောင်စရာပစ္စည်း ဘဝတိုင်းဘဝတိုင်းသုံးဆောင်ကြပစ္စည်းတွေပြည့်စုံလို့ရပြည့်စုံပြီးသားဖြစ်တဲ့ပစ္စည်းတွေမပြောင်းမလဲဖဲနဲ့ဒီကနေလို့ရပဋိဌာဒီဟာဖြစ်ပါသည်ဒီသမဂရတာမငြင်းညွတ်သောဘဝ၌တည်သောပုဂ္ဂိုလ်ဤဒါနံစောက်ကြောက်တာသောအာဟုရလည်းဖြစ်ပါသည်မငြင်းမညွတ်အကြောင်းမညွတ်လို့အာဟုရကအကျိုးပေးလို့ရုံညာတဲ့ဘဝဖြစ်နေရင် ဒါနာကုသိုလ်ပြည်ရင်းနဲ့အဲဒီယုံညာတဲ့အခြေအနေကလွန်မြောက်ပြီးသွားတာရှိရဲ့ကျမ်းဂန်တွေထဲမှာအယုဆင်းလို့အနံ့လို့အဲရှိမကောင်းမှုကြောင့်မသိလျော်ဖြစ်နေတဲ့ပုဂ္ဂိုလ်ကဒါနာကုသိုလ်ပြုတာနဲ့အဲဒီကုသိုလ်အကျိုးပေးပြီးတော့ယုံဆင်းလည်းအချိုးကြပြီးအနံ့နဲ့လည်းအချိုးကြပြီးဝရယ်မကောင်းကျိုးတွေရသွားတယ်လို့ရှိပါတယ်။အဲဒါဝိသမလက်ကမငြိမ်ရတဲ့ဘဝအခြေအနေမှာဒီတဲ့ပုဂ္ဂိုလ်မှာ ဒါနကုသိုလ်ကဒါနဆောင်းလျှောက်တတ်သည်ဆောင်းလျှောက်တတ်တော့အကုရာဖြစ်တာပေါ့မိဘတွေကသားသမီးတွေဆောင်းလျှောက်တော့မိဘဟာအကုရာပဲဇာသမားတွေကတတိတွေဆောင်းလျှောက်တော့တတိကအကုရာပဲဘုချုပ်နေတဲ့အသေးရတွေကနေပြီးတိုင်းပြည်သားတွေချမ်းသာအောင်လို့ဆောင်းလျှောက်တော့အရာလည်းဆေးရတွေလည်းအကုရာအဲဒီလိုပေါ့ဆောင်းလျှောက်တတ်တဲ့ပုဂ္ဂိုလ်ကအကုရာဖြစ်တယ်အဲဒီဒါနကုသိုလ်ကလည်း အခြေအနေအဆင်မပြေဖြစ်နေလို့ရှိရင်ကောင်းမြတ်တဲ့အခြေအနေနဲ့ပြည့်စုံအောင်လို့အကျိုးပေးရတယ်။အခုဘဝအကျိုးပေးနိုင်တဲ့ဘဝတွေကောင်းမြတ်ရာတွေရောက်ပြီးတော့အကျိုးပေးသွားနိုင်တယ်။ဒါကြောင့်မို့ဒါနစောင့်ကြတာကကိုယ်ရာဖြစ်ဖြစ်ပါသေးရဲ့။လေးနာဘုံအောင်ရာကိုယ်ဝေးရာလည်းဖြစ်ပါသည်။လောကမှာဘေးအန္တရာယ်ရှိလို့ရှိရင်ဘေးအန္တရာယ်လုံခြုံတဲ့နေရာလိုတာပေါ့။နေပူရင်နေမပူတဲ့အခါဦးထဲမှာဝင်နေတတ်တာပေါ့။ လေတတ်ရင်လည်းလေမတော့တဲ့အဆောက်အဦတွေဝင်နေရင်သက်သာတာပေါ့ချမ်းသာတာပေါ့ဒီကပဝန်းကျင်ကဘေးအန္တရာယ်ရှိနေရင်ဘေးအန္တရာယ်လုံခြုံတဲ့နေရာဝင်နေရင်ဒါချမ်းသာတာပေါ့အဲ့ဒါခိုအောင်ရဒီကိုရာဖြစ်ပါပြီအဲ့ဒါလိုလဲဒါနကုသိုလ်ကလည်းဘေးအန္တရာယ်ကာကွယ်နိုင်တဲ့သဘောရှိလို့ဒါနကုသိုလ်တွေဝင်ပြီးတော့နေရင်ဒါနကုသိုလ်နဲ့ပြည့်စုံနေရင်ဘေးအန္တရာယ်ကျင်းရှင်းသွားလို့ ကိုအောင်ရလည်းဖြစ်ပါရဲ့ဝိသမကတာဒါနံလေးနံပရာယနံနောက်ဆုံးကလဲလျောင်းရလည်းဖြစ်ပါပြီအဲဒါနာကုသိုလ်အမိပြုပြီးတော့ကောင်းကျိုးချမ်းသာတွေအကုန်လုံးရစေနိုင်တဲ့အတွက်လဲလျောင်းရအားထားရလည်းဖြစ်ပါပြီဒီနေ့မနေ့ကရောမနေ့ကလည်းကျူဆွေတာပဲလေကနေ့ရနေ့ပြင်ကလည်းရှိရတာပေါ့အခုတော့တရားပွဲကျူဆွေရေး ကြောင်းပြုပြီးတော့မင်္ဂလာရေရောသာဝတ္တတဲ့ပုဂ္ဂိုလ်ရဲ့ကျွေးမွေးလူသားများဌာနကုသိုလ်တွေဘုန်းကြီးတို့တရားကိုပူဇော်တဲ့နေရာဖြင့်လူသားများဌာနကုသိုလ်တွေလည်းအဲဒီဌာနကုသိုလ်တွေကချမ်းသာရာကြောင်းပဲဖြစ်တယ်ချမ်းသာအပေါင်းရာကြောင်းမှန်တာချမ်းသာအပေါင်းတွေများတယ်လူချမ်းသာတွေနာချမ်းသာတွေနိဗ္ဗာန်ချမ်းသာတွေ ချမ်းသာအပေါင်းကိုရောက်ရချမ်းသာအပေါင်းရရောက်မှလည်းစည်းစိမ်မြင့်မှဘောရတူရစည်းစိမ်ကြီးတယ်ညလေဒီစည်းစိမ်နာစည်းစိမ်ရှင်ရကျင်းတဲ့စည်းစိမ်စည်းစိမ်ကြီးတယ်ညလေမူလအရင်းမြဖြစ်သည်စည်းစိမ်မြင့်မှစည်းစိမ်အမြင့်မှမြေရင်းတစ်ခွက်ဖြစ်သည်တက်ပင်များမှာအမြေရင်းကရှိမှအမြေရင်းရှိမှတက်ပင်ကစီစီကားကားနဲ့ဖြစ်နေတယ်အဲ့ဒါလိုပဲ ဒီချမ်းသာနာချမ်းသာစတဲ့ချမ်းသာတွေကဒါနာကုသိုလ်ရှိမှတဲ့သူကအမြင်ရတဲ့ဘက်ဖြစ်တဲ့ဤစိန်မြင့်ဘောဂဒီကဘောဂအသုံးဆောင်မှုတွေညတွေဒီရလည်းဖြစ်ပါတယ်အသုံးဆောင်နေမရသေးတဲ့အသုံးဆောင်တွေရောက်ရာပြီးသားသုံးဆောင်တွေလည်းမပြည့်ဖဲနဲ့ဒီရနေဖို့ဒီစိန်ဘောဂမြင့်မှဒီရအောက်တန်းမကြကဲမဒီမှာခေါင်းကအောက်တန်းကြနေတဲ့ပုဂ္ဂိုလ်အောက်တန်းမကြအောင်လို့ဒါနာကကဲရဲဆိုတော့အောက်တန်းမကြကဲမဒီမှာ ညဒါနာစိတ်ချကိုယ်ဝေယဘုရားဆောင်းမုတ်ကလေးစီတာဒါနာအကျိုးလေးအဲ့ဒါလေးတို့ရုပ်ဆိုရအောင်လေချမ်းသာအပေါင်းရာကြောင်းမှန်စွာဘုံကောက်ဆိုချမ်းသာချမ်းသာချမ်းသာချမ်းသာ ဒီစိန်မြင့်မဘောဂတိယဒီစိန်မြင့်မဘောဂတိယဒီစိန်မြင့်မဘောဂတိယဒီစိန်မြင့်မဘောဂတိယအဲစီရင်ဉာဏ်ရလူစီရင်နာစီရင်စီရင်ဉာဏ်ရတဲ့အမြင်တစ်ခွက်တစ်ချက်ပါပြီးစီရင်မြင့်မဘောဂအသုံးဆောင်နေသာဝနေအသုံးဆောင်နေသို့သုံးဆောင်နေဤစီရလည်းဖြစ်ပါသည်စီရင်ဘောဂမြင့်မတရား အောက်တမ်းမကြကဲမသူမာအောက်တမ်းမကြကဲမသူမာအောက်တမ်းမကြကဲမသူမာငါကုသိုလ်နဲ့ပြည့်စုံဖို့သဘောကအောက်တမ်းမကြဘူးသောသောကအာကုသိုလ်ကြောက်အောက်တန်းကြနေပေမဲ့ဒါနနဲ့ပြည့်စုံလာလို့ရှိရင်ဒီခုဘဝတွေနဲ့ထက်တန်းရောက်ပြီးတော့သွားနိုင်တယ်ဒီခုဘဝမရောက်တော့နောက်နောက်သောဘဝတွေကြတော့ထက်တန်းမယ်အောက်တန်းမကြကဲမရတယ် အောက်တမ်းမကြကဲမသူမာမြာဒါနာစိတ်ချကိုယ်ဝေယဆိုရမြာဒါနာစိတ်ချကိုယ်ဝေယစိတ်ချကိုယ်ဝေယမြာဒါနာစိတ်ချကိုယ်ဝေယအဲဒီဒါနရဲ့ကျိုးကသာမိပြန်ကြထားတဲ့အတိုင်းအခုတရားဝဲနဲ့ပတ်သက်ပြီးတော့သူကြတန်းရတာတွေက ချမ်းသာပေါင်းရာကြောင်းတွေလည်းပြရပဲပြီအောင်ဒီဝမ်းမြောက်ဝမ်းသာဖြစ်ဖို့ပါပဲဒီစည်းဝိညာဉ်စည်းရင်စည်းရင်တွေများလေအမြင့်ရင်းတစ်ခွဲဖြစ်တာတွေနဲ့ပြည်စုံသွားပြီအမြင့်စီရင်တစ်ပင်တွေသာနာပဲအဲဒါလည်းပဲစည်းရင်ချမ်းသာတွေသာနာဆင်းရဲကြသွားဖို့နောက်ဆုံးဆောင်ဘောဂဤတရားလည်းဖြစ်ပြီအဲဒါလည်းပဲပြည်စုံသွားပြီဒါနာကုသိုလ်ပြီးလို့ချင်းအောက်တမ်းမကြကဲမတူအောက်တမ်းမကြပဲနဲ့နောင်သားများတစ်ယောက်လုံးဒီပါချမ်းသာသွားဖို့ အဲဒီဒါနာကုသိုလ်တွေဒီတရားပွဲနဲ့ပတ်သက်ပြီးတော့ပြုကြပဲပြီလို့အာရုံပြုပြီးဝမ်းမြောက်ဝမ်းသာထီးရမယ်အဲဒီတည်းမှာပฏิပတ်တိသာသနာတိုးဝအောင်ကြီးပွားရည်ရွယ်ပြီးတော့ပြုကြတာအနာကိုမြင့်မြတ်ပါတဲ့ဒီမှာဥစ္စာနာဝရလာလာပြီးတရားဟောလို့ဒီစကားနေဖွင့်ကျေးဇူးများပါတယ်ဒါတော့ဒီကအာဘိကူညီမဲ့ဆရာတော်ရှိလို့ဒီကဆရာတော်ကြီးကအာဘိကူညီလို့ဒီမှာနားပြီးတော့ဟောရပြောရသာသနာပြုရ ဒီကအားပေးတဲ့ဆရာတော်ကြီးကလည်းပဲသာသနာတော်အကျိုးမြောက်ဆောင်ရွက်တော်မူတာပဲမနာဝန်သာဆရာကောင်းပါလေမြတ်စွာဘုရားသာသနာတော်ဆိုတာအားပေးတဲ့ပုဂ္ဂိုလ်တွေကြီးမှာဒီလသမာဓိဉာဏ်ညာအကျင့်တွေမြတ်စွာဘုရားအကျင့်ကိုဟောထားတယ်အဲဒီအကျင့်တွေကို ကိုယ်တိုင်လည်းဟောဖို့လိုပါတယ်။ညာတွေဟောပြောနေတဲ့နေရာမှာလည်းကိုယ်ကအားပေးဖို့လိုပါတယ်။ အဲဒါကြီးတတ်နိုင်တယ်နဲ့ကိုယ်တိုင်လည်းကျင့်မှုလိုရတယ်အဲဒါသာသနာအကျိုးများအများကြောင့်သာသနာကဒီကံကဒီကံကြောင့်ဒုတိယဒုတိယကြောင့်သာသနာပြုအလုပ်တွေပဲအနဝန္တာပြကောင်းပါရဲ့ဟိုဒီကဒီတရားဝဲချင်းမြောက်ရေးဆောင်ရတဲ့ပုဂ္ဂိုလ်တွေအဲဒီတရားဝဲချင်းမြောက်အောင်ပြုလုပ်ဖို့အားပေးချင်းမြောက်တဲ့ဆရာတော်တွေသံဃာတော်တွေအဲဒါတွေက သာသနာပြုလုပ်ငန်းတွေပြည့်စုံအောင်လုပ်ကြတာတဲ့နဝတ္တပြကောင်းပါလေအဲ့ဒါတွေကိုအခုမိမိတို့လူဒန်းသားတွေကိုရေစက်ချရေစက်ချပြီးတော့မြတ်ပေးရမယ်ဒီလိုလူဒန်းသားကမြတ်စွာဘုရားရဲ့သာသနာတော်ရှိစွာတည်တတ်မှုဆုံးကားဖို့ကြီးပွားဖို့စီရင်ဖို့ပဲမိမိတို့လည်းပဲအပေလေးကလွတ်မြောက်ပြီးတော့လူချမ်းသာနာချမ်းသာတွေနဲ့ပြည့်စုံမှုလူစင်းရနာစင်းရတွေကလွတ်မြောက်ပြီးစင်းရခါသိင်းနဲ့နိဗ္ဗာန်ကိုလည်းမျက်မှောက်ပြုရနိုင်ဖို့ အဲဒါရည်ရွယ်ပြီးတော့သူသားများပြီအဲဒါတော့ဆုံးဆုံးလူသားကတော့သံဃာတွေရောကြောက်ရပလျာဏမိတ်တမိကောင်းဆွေကောင်းတွေရောအဲဒါတွေကိုသူသားများတယ်သင်္ကန်းစသည်တွေကတော့ဓမ္မရည်ရွယ်တဲ့အတိုင်းတရားတော်ပူဇော်သောအခြင်းလူသားများတယ်ဝိထုငွေတွေကတော့ဝိထုငွေတို့မှဖြစ်ပေါ်လက်တန်သောယဟန်တော်တို့ကအဆတ်လိုရာပစ္စည်းတွေအဲဒီပစ္စည်းတွေလူသားများတယ်ဘုန်းကြီးတို့ကကိုယ်တက်ကတော့ငါးသုံးရမယ်မဟုတ်ပါဘူး လူချမ်းသာတယ်တော့ချမ်းသာတယ်ဆိုတော့ရွာပါမယ်အထူးစုမတောင်းလည်းရမှာအထူးစုတောင်းရင်စုတောင်းတဲ့အတိုင်းလည်းရပါတယ်ဒါပေမဲ့လို့လူချမ်းသာနာချမ်းသာဆိုတာကအများအားချမ်းသာတာမဟုတ်ဘူးဒီနေ့ကျရင်ဥရနာတေရဆင်းရဲတွေရှိတာပဲတဲ့ရကြီးတဲ့ကိုကြီးတွေခွာကြီးတွေဟိုပြီးတော့ယောဂဝေဒနာတွေနဲ့ကျန်းကျန်းမာမာမဟုတ်ဘူးဉာဏ်ကြဘူးဒီလိုဘဝလာမဟုတ်နောက်ဘဝတွေလည်းဒီဖြစ်ဒီလိုနေမှာနောက်ဘဝတွေဒီတိုင်းဒီတိုင်းဒီလိုဆင်းရဲတွေတွေ့သွားကြမှာ နောက်ဆုံးတစ်နေ့ကြာပြရမှာပဲဟွာတိုင်းဟွာတိုင်းခုအသက်50 60 80 80 80ကျော်ကျော်နေတဲ့ပုဂ္ဂိုလ်ကနည်းပါတယ်အဲဒီကျွန်းတော့သိပြီနာသွားညလူကြီးရဲ့ခါခါတာကဖြစ်နေတော့မှနေပေါင်း80 80လောက်အတွင်းတခါဥရနာပြရမယ်ဝန္နာပြရမယ်ဒီလိုဆင်းရဲတယ်ခဏခဏတွေ့နေအောင်ဘယ်တော့ငြင်းနေလဲဘယ်တော့မှမငြင်းဘူးတရားလို့မရရင်ဘယ်တော့မှမငြင်းဘူးအရိယာမေဖို့ရမှာအောက်ဖြစ်ဆုံး သောတာပတိမေဖို့ရောက်လို့ရှိရင်တော့အပေဘေးကလည်းလုံးရောက်တယ်ခုနဘဝအတင်းအာရမရတ်ကိုရောက်ပြီးဆင်းရဲခါတဲ့ငြိမ့်နေအဲအဲ့ဒီဩဝါဒလေးပြေးရမယ်ဒါလေးကြားနေတယ်ဘေဘေးငြိမ့်ခွင့်ညာဆင်းအသင့်ရောက်ပါစေဘုန်းကြီးကဒီလိုနောက်ဆုံးမိတ်နေအတူတူဩဝါဒအများအားပေးပါလေရန်ကုန်သာသနာ့ဓမ္မလည်းနှစ်ပတ်လည်းပူဇော်ပွဲမှာအများအားပေးရတယ်ရေးကြည့်တယ်သူကဘုရားတည်း တရားကိုကိုယ်ဝယ်တဲ့ပုဂ္ဂိုလ်ဖြစ်ပါလေအပေလေးပါကြရင်မတော်ဘူးဘယ်လေးပါကစင်တာဝရလွတ်မြောက်နေမှာဒါကြောင့်ပေသိင်းကြီးဝင်ညာချင်းအပြည့်ရောက်ပါပြီအဲ့ဒီရောက်အောင်လို့ကျင်းပါလို့ဘုန်းကြီးကဩဝါဒပေးပါလေအဲ့ဒါသောတာပတိမေကိုရောက်အောင်အထုပ်ပါလို့ပြောတာပါပဲအထုပ်ပုံကြီးကလည်းဘုန်းကြီးကညွှန်ကြားနေတာအထုပ်ပါဆိုပြီးအထုပ်ကြီးမရှိရင်လည်းမြံကြတယ်အထုပ်ကြီးလည်းရှိအောင်ပါအဲအထုပ်ကြီးကလည်းဘုန်းကြီးတို့တရားဟောနေတရားဟောတဲ့ရင်ရှင်းအောင်ပါပဲခိုင်ဆွေရမယ် အပေသေးခြင်းခွင်ညာဆင်းအသင့်ရောက်ပါစေအပေသေးခြင်းခွင်ညာဆင်းအသင့်ရောက်ပါစေသို့အပေသေးခြင်းခွင်ညာဆင်းအသင့်ရောက်ပါစေအပေသေးခြင်းခွင်ညာဆင်း ဘယ်ရင်ငယ်ညာစဉ်းစားသောတာပတိမြတ်ကိုညာမဲ့အဲဒီကြောင့်ကျိုးစားအထုကြပါလို့ဘယ်စကားအထုရင်ပထမတစ်ချိန်မြောက်သေးဒုတိယတစ်ချိန်ကျရောက်နေတာပေါ့ဒုတိယတစ်ချိန်မြောက်ရင်တတိယတစ်ချိန်ရောက်နေတာပေါ့အဲဒီလိုပဲအထုရင်ရောက်နိုင်ပါလေအကယ်၍ဘယ်စကားတော့အထုနေရင်မရောက်သေးရင်လည်းကိုယ်အိမ်နဲ့ကိုယ်အထုရင်ဒါလည်းရောက်နေတာပါပဲသာတော့ဒီနေ့ကို9မိနစ်10မိနစ်စာကြီးရသလောက်အထုကနောက်တော့နာရီဝက်နောက်တော့တနာရီနေ့စဉ်နေ့စဉ်တနာရီလောက်အထုနေရင်ကို 5-6လတစ်နှစ်လောက်ကြာတဲ့အခါကျဉာဏ်စဉ်တွေပြည့်စုံတော့ပါတယ်ရိုးသေးသေးသာအားထုတ်လို့ရှိရင်ဒီလိုပြည့်စုံတဲ့ပုဂ္ဂိုလ်ရှိတယ်ချို့ကမ္မထာကြောင့်မလာနိုင်လို့အိမ်နေမဲ့ဒီလိုကြိုးစားအားထုတ်နေအဲဒီနေ့ကျသူဉာဏ်စဉ်တွေပြည့်စုံတယ်သူတို့ဖြစ်ပုံတွေလာပြောတယ်သူတို့ကိုယ်တိုင်တွေ့တယ်ယုံနာပိုင်းခြားပြီးပုံကြောင်းကျိုးပိုင်းခြားပြီးပုံနေသာဒုက္ခအနတ္တပြီးပုံဥရိယဗျာညာရောက်ပြီးရောင်လင်းပိဋိပတ်တာတွေစသည်နဲ့တွေ့လို့မနာထူးကြတာပဲအဲ့ဒါတွေရောက်နေပုံသင်္ကညာရောက်လို့အပြည့်တည်းကြီးတွေ့နေပုံဘုံသနာထော်ရမပေါ်တော့ဘူး တချို့ကတရားအားမထုတ်ဘူးတော့ဘုန်းကြီးညွှန်ကြားတဲ့မိရအားမထုတ်ဘူးတော့သူတို့ကသွားရရတယ်ထိုင်နေကြွေးတယ်ဆန့်တယ်ဆိုတာပြညတ်တယ်ဒါတွေအားထုတ်မယ်လို့နေရာကြလို့ဆိုချွတ်တယ်လို့ပြောတာတည်းဒါသူတို့ကိုယ်တိုင်မပြီးလို့ဒီတိုင်းရှုနေရင်အမှန်ကတကယ်ဖြစ်ပြတာပြီးတာလိုရင်းပဲအဲ့ဒါပြီးတယ်နောက်ကြတော့ခဏမစက်ဖြစ်ပြနေတာပြီးတယ်ဒါနဲ့လည်းလည်းခါကြသုတ်တဏမရှိတော့ပါဘူးဘိုက်ကဖောင်းနေပြီလေဆိုရင်အစဓမ္မကဘိုက်ပုံသဏ္ဍာန်ကြီးနဲ့ပေါ့ဘုရားကဘိုက်ပုံသဏ္ဍာန်ရမဟုတ်ဘူး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 ရုပ်တွေဆူဝေးပြီးတော့အသေးဟောင်းပြောင်းလဲနေတာကမရှိလို့မသိတာပဲဘုန်းကြီးတို့ပထမစပြီးတော့တရားပြစဉ်ဘုန်းကြီးရဲ့အကိုတွန်ခွဲပါလူကစအထုတ်တဲ့ပုဂ္ဂိုလ်ပထမတစ်ချိန်မှာတော့ဥရိယပြညာ၃ရက်လောက်ကနေရောက်ပါတယ်နောက်လည်းအဲ့ဒီတိုင်းပဲဆက်ပြီးတော့အာရဝန်သာဖြစ်နေတာနဲ့တရားဥရိယပြညာလောက်နဲ့ပြီးပါတယ်ဘုန်းကြီးကလည်းပထမအစလုံးပုဂ္ဂိုလ်ကို ဉာဏ်ပြောင်းအောင်လို့အဲ့ဒါတွေလွန်မြောက်အောင်ရှုမှတ်ပြီးပယ်ဝဲဘုန်းကြီးကမညွှန်ကြားပါဘူးဒါနဲ့ခွန်ရက်အထုတာဥရရညာတော့ပါတော့ဝါမြောက်ဝန္တာနဲ့တက်ကြွပြီးတော့သူတို့တရားထွက်လာသူတို့တွေ့တာကြုံတာတွေပြောတော့ဘုရားဘုရားလည်းအာရဝန္တာနဲ့ဝင်ရောက်အထုကြတာဘောလေနာကျေးဇူးများပါသူကနောက်တစ်ချိန်အထုတဲ့အခါကျသင်္ကန်းညာရောက်တော့သင်္ကန်းညာရောက်တော့ပြည့်ကြည့်ရခြင်းပုံသဏ္ဍာန်ထဲရမရှိဘူးမြင်တာလည်းပြည့်ကြားတာလည်းပြည့်ဘယ်မှဒီးတာမရှိဘူးအဲ့ဒါသူစိတ်ထဲဘယ်လိုအောင်းမေ့တယ်ဆိုတော့ အရင်တုန်းကတော့သူကဟိုဆရာတော်ကြီးတစ်ပါးကညွှန်ကြားတာရှိတယ်ဟောသူကရုပ်တွေဟာပြက်တယ်ဆိုရင်လည်းအကျမ်းစာရုပ်တွေကတော့ရုပ်တွေမပြက်ဘူးပေါ့လေတော်ကြာမှချင်းကာလအားဖြင့်ကြာမှပြက်တယ်အဲစိတ်ကြရုပ်စိတ်ကြောင့်ဖြစ်တဲ့ရုပ်ကာမဇာရုပ်ကာမကြောင့်ဖြစ်တဲ့ရုပ်အဲဒီလိုရုပ်ကလေးတွေကတော့ဖြစ်ပြီးပြက်တယ်ဒါပြင်ဥရုဇရုပ်ရုပ်ကိုယ်ကြီးဆိုတာကတော့ အများအားဒီနေ့သေတဲ့အခါမှာပြည့်တယ်သေပြီးတော့တောင်မှတဖြည်းဖြည်းမှအကြာမှပြည့်တယ်ဒီလိုပဂရိလူတွေအထင်မြင်တိုင်းသူကဟောထားတာပေါ့အဲဒီလိုဟောထားပြီးတော့ရုပ်တွေပြည့်တယ်လို့ရှိရင်လည်းအကျမ်းစာတွေရှိဖို့မလိုဘူးအဲသေကစားရုပ်အာရဇရုပ်အဲဒီသင်္ကွေ့ရုပ်တွေရှိဖို့အာရဇရုပ်ကံစားရုပ်အဲဒီရုပ်တွေအသင်မွေးတွေရှိဖို့လိုတယ်ဆိုပြီးတော့သူကပြောဟောထားတာသူတတိယဒီတိုင်းပဲယုံကြည်နေတာကို ဘုန်းကြီးရဲ့ကိုတွန်းပဲကလည်းသူကဒီမှာအဲဒီကနီးနေသူကလည်းလိုက်နာအထုတ်ဆက်ဒါတော့ဘုန်းကြီးလည်းညွှန်ပြတဲ့အခါဘယ်နှရရောက်လာတယ်သူကကောင်းချင်မရှိဘူးဘယ်မှမစချက်ချင်းပြက်ပြက်နာကြီးတဲ့ကဘာမှတင်းတာမရှိဘူးပြက်နာတယ်တွေ့ရတော့သူစိတ်ချင်းအောင်းနေတယ်နဲ့ငါဒီသာစေတီရမဲ့ရုပ်တွေခုချက်ချင်းပြောက်နေတယ်တွေ့နေတယ်ငါဥစ္စာမှားနေနေသလားဆိုပြီးတော့ဘုန်းကြီးကြီးလာမေးဟာမမှားဘူးလို့ကအမှန်ပဲဘယ်မှအကြကြီးတင်းတာမရှိဘူး မရှိနိုင်လို့ကိုကြီးကြာကြီးတည်နေထင်တာတာလုံးတန်ငယ်ကြီးတဲ့သူခိုက်တာနဲ့သူဖြစ်ပြနေတာပဲအများအားတည်နေတာလည်းမရှိဘူးဥပတိပဲခဏလေးဖြစ်ပြနေတာလေမရှိရင်မရှိဘူးရှိရင်တည်ရဲ့အဲလိုပြောရအဲဒါသင်္ကန်းညာရောက်ရင်အဲဒီလိုပဲပြုပါလေဘုံသနာချက်ရလည်းမရှိပါဘူးဖြစ်ပြနေတာပါပဲအဲလိုဥပဒနာညာနဲ့အစဉ်တိုင်းဖြစ်ပြီးတော့နောက်ဆုံးကြတော့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်မျက်မှောက်ပြုတာပဲ อืมအဲ့ဒါဘုရားပြောခဲ့တဲ့အတိုင်းဆယ်စကားဆယ်ရက်နဲ့လည်းပြည့်စုံမယ်ဆိုပြည့်စုံနိုင်ပါတယ်ဒါမှမဟုတ်နောက်ဆယ်ရက်ဒါမှမဟုတ်နောက်ဆယ်ရက်ပြည့်စုံနိုင်ပါတယ်ဒါမှမဟုတ်ကိုယ်ရင်အထုတ်နေရင်လည်းပြည့်စုံနိုင်ပါတယ်တန်းနိုင်နေရတော့အထုတ်ရအဲဒီကိုယ်ရင်အထုတ်လို့ကြောင်းသမထမ်းကြောင်းမလာနဲ့လည်းကိုယ်ရင်အထုတ်ပြီးတော့သူတို့တွေ့ပုံပြီးပုံလေးတွေပြောတဲ့ပုဂ္ဂိုလ်ရှိပါတယ်အဲ6လ9လ10လတစ်နှစ် ဒီနေ့ကြော်ရောစပြီးကြားတဲ့အခါကျဉာဏ်ရှင်တွေပြည့်စုံအောင်သူတို့တွေ့တာပဲနားကောင်းပါလေအားထုတ်နိုင်ပါလေအဲဒါကြောင့်ပေသိငင်းကညာဆင့်ရောက်အောင်လို့အားထုတ်ကြဖို့ဘုန်းကြီးတို့ကဟောတာပေးပါလေပေသိငင်းကညာဆင့်အသင့်ရောက်ပါလေအဲ့ဒီတော့ကြောင့်ရင်တော်ပါလားဆိုဘုန်းကြီးနေကတော့တော်ပါပြီနေရာကြပါပြီပေသိမှအပေမှမကြတော့ဘူးလူဘဝနာဘဝဖြစ်ပြီးဥဝနာပြရတယ်ဆိုတော့ခုနဘဝရှိတော့ခုနဘဝတည်းရဟနာဖြစ်ပြီးတော့ ရှင်ကတည်းကရင်းတော့မှာပဲပြီးတော့ဘယ်ဘင်းကြီးမညာစိရောက်ရင်ကိုအာရစရာပါပဲဒါပေမဲ့မြတ်စွာဘုရားကတော့အနာဂတ်ဖြစ်တော့အာရမင်းနဲ့ဩအခုဘဝရဲ့ဉာဏ်ဖြစ်အောင်မအားထုတ်ဒီတိုက်တွန်းထားတာကိုအဲဒါကိုကြီးလည်းဘုရားအလိုနဲ့အညီဒုညာဖြစ်လည်းမတော်ပဲဆင်းရဲငြိမ်းပါစေအဲဒီဘယ်ဘင်းကြီးနဲ့ညာလိုက်နဲ့အာရမင်းပါနဲ့ဘုရားအလိုတော့ရဆင်းရဲခါတဲ့ငြိမ်းတဲ့ ရာထမဲ့ဖို့ရအောင်လဲအာထုကအောင်ဆိုတာကိုဒုတိယဩဝါဒအနေနဲ့ညွှန်ကြားရပါတယ်အဲဆိုရမယ်အပေရေးငြိမ်ခွင်ညာဆင်းအပင်ရောက်ပါစေဘုံညာဖြင့်လဲမတော်ပဲဆင်းရဲငြိမ်ပါစေဘုံညာဖြင့်လဲမတော်ပဲဆင်းရဲငြိမ်ပါစေဆို လို့တော့ကြတိုက်တွန်းရတယ်အဲဒီအရာဓမေကိုရောက်ဥစ္စာလွဲတာမဟုတ်ဘူးဘုရားတဲ့ကအနာဂါနေတော်မှအရာဓမေကိုမရောက်နိုင်တာရှိတာပဲနာဂါဖြစ်နေသူတွေပြီးတော့ဇမလောကရောက်ပြီးချမ်းသာချမ်းသာပါတယ်ရောက်နေတယ်ရှိပါတယ်အဲတရားအားထုတ်လို့ဖြစ်နိုင်တာကတော့လောဘဒေါသမောဟစိတ်ကြမ်းနေအဲ့ဒါတွေတော့လက်မခံမင်းနဲ့ပယ်မယ်ဆိုဖြစ်တယ်ဒါကတော့မဖြစ်တာလည်းမရှိပါဘူးကိုယ်ကသဘောကျလို့လက်ခံနေရင်ဒါပဲ ပေါ်လာတယ်ရှုမှတ်ပဲလဲရှုမှတ်ပဲလဲဆိုရင်ကြောက်တယ်အဲဒီလောဘဒေါသမောဟပဲဖို့ဆိုတာလဲပယ်နည်းနဲ့စီအောင်မှာဟောဒီကတတိယနိယရှုမှတ်နိယထားတဲ့ပုဂ္ဂိုလ်ကတော့ပယ်နည်းရတာကိုကောင်းတယ်ပင်တယ်မှနေစိတ်ကူးဖြစ်ရင်ရှုမှတ်ပဲလိုက်ကောင်းကောင်းဆိုးဆိုးမှားလိုက်ဒီမှာညွန်ကြတာတော့အားလည်းထုတ်ခုနေတော့သူကရှင်းနေတာပဲမတော်မနဲ့စိတ်ကူးဖြစ်လာလိုက်ရင်မှတ်လိုက်ကြောက်သွားတာပဲအဲရှုမှတ်ပြီးတော့ပယ်ဖို့ရတယ် အဲဒါကြောင့်ဖြစ်ပေါ်လာညာစိတ်ချမ်းများပဲချမ်းနိုင်ပါစေဖြစ်ပေါ်လာတဲ့လောဘစိတ်ချမ်းဒေါသစိတ်ချမ်းတရားပိုင်းနေနေအာမထုပါသေးရင်နုညံ့သိမ်မွေးတဲ့လောဘဒေါသတော့ပယ်နိုင်ဝေးရသိမ့်မလို့အကျမ်းတော့ပဲကိုရပါရဲ့အထူးအပြင်တော့ဒေါသစိတ်ချမ်းတွေလည်းဝေးရေးကြည့်တယ်ဒေါသစိတ်ချမ်းတွေကိုမပယ်နိုင်လို့ရှိရင်သိဆိုးပြီးတော့သူများတွေပြင်းမှမဒေါသတွေကြောဆိုလို့ရှိရင်မိတ်ပြဆွေရဖြစ်တတ်တယ်။ဟွန်းဆရာသမားတွေလည်းတပည့်နဲ့တခြား မညီမညွတ်ဖြစ်တတ်တယ်အတူတူဆောင်ရနေတဲ့ပုံကိုယ်တွေလည်းပဲဒေါသနဲ့စိတ်ဆိုးရင်မဒေါသတွေပြောက်ရင်မညီမညွတ်ဖြစ်ပြီးတော့လုပ်ငန်းဆောင်တာတွေမအောင်မြင်မဲနဲ့ဆိုးရပျက်စီးတတ်တယ်အိမ်တော်ဘက်တောင်မှအချင်းချင်းအိမ်တော်ဘက်မှာသမီးခင်မွန်းချင်းဒေါသအလျောက်ဒီမခံနိုင်မဲနဲ့မဒေါသတွေပြောက်ရင်အင်းတစ်ခါတစ်ခါပုဂ္ဂိုလ်က ကြီးမခံနိုင်တာနဲ့တဝဲရရစီဖြစ်ပြီးတော့ဆင်းရဲတတ်တယ်အဲဒီတော့စိတ်ဆိုးလာတဲ့အခါစိတ်ဆိုးလာလေးတော့ရှုမှတ်ပယ်နေမှနေရာကြ။နေရာတတိယနေရာမှန်ကြီးတွေရတာတော့လွယ်ပါရဲ့မှန်တယ်လွယ်လွယ်လေးပါပဲ။စိတ်ဆိုးရင်စိတ်ဆိုးရစိတ်ဆိုးရမှတစ်ချိန်မှလို့မပြောင်းနှစ်ချိန်၊တစ်ချိန်မပြောင်းသုံးချိန်လေးချိန်ငါးချိန်ဆယ်ချိန်မပြောင်းရင်းမှလာတော့ဆေးစားတာတော့ပါပဲ။ယောဂရှိတဲ့အခါဆေးကူတော့ဆေးတစ်ခွက်နဲ့ကြောက်တာရှိတယ်တစ်ခွက်နဲ့မပြောင်းနှစ်ခွက်ဆေးထိုးရင်လည်းတစ်ခါနဲ့မပြောင်းနှစ်ခါစသည်ဖြင့် ချို့အချင်းတရားပြောင်းတော့မှကုသရတာပဲအဲ့ဒီလိုပဲတော့တော့မောစိတ်ချမ်းနေခြင်းရှုမှမပြောင်းခြင်းမှနောက်ဆုံးကြပျောက်တာပဲမပြောင်းမရှိပါဘူး။ဒါကြောင့်ဖြစ်ပေါ်လာညာစိတ်ချမ်းများပဲရှားနိုင်ပါစေဆိုရမယ်ဖြစ်ပေါ်လာညာစိတ်ချမ်းများပဲရှားနိုင်ပါစေ ဒီဩဝါဒသုံးခုနဲ့ညီကျင့်ပေါ်ပါပဲဒီကုလောလောဆယ်ကတော့ညီညီတို့ဤရထားတဲ့ဥဒုပစ္စည်းတွေဆုံးခွဲပဲပေါ်စဉ်နေရပါတယ်အဲ့ဒါတွေအကုန်လုံးဒီရချက်ညီရလို့ကြားတယ်ဆိုတယ်တောင်းနိုင်တဲ့ခဏကပြောတဲ့အတိုင်းဒီကကပဲညင်းတဲ့နိဗ္ဗာန်အကောင်းဆုံးပဲလူဖြစ်လူဘဝဥရနာပြီးဒုက္ခတွေနားပြေလည်းနားဘဝကသိရတာပဲနိဗ္ဗာန်ရောက်မှာဆင်းရဲခါသိညင်းဒါကြောင့်ယခုပြုတဲ့ကုသိုလ်ကောင်းမှုတွေကြောင့် င်ရခသိဉာဏ်ရဖြစ်တဲ့နိဗ္ဗာန်ကိုလျင်မြန်စွာဆက်ရောက်ပါစေလို့ရာဏအားဖြင့်ရွယ်စုတောင်းပြီးတော့ရွေးချမြတ်ပေးရမယ်ဒီနေ့တို့လိုရှိရတဲ့အတိုင်းကောင်းကျိုးချမ်းသာတဲ့ပြည်စုံကြပါစေကဲဒီဇက်ချလိုက်ဆိုကြမယ်ဒီဇက်ချက်ရှိတဲ့ပုဂ္ဂိုလ်တွေကိုင်းမမရှိတဲ့ပါးကဆိုရင်လည်းပြီးတာပါပဲရှင်ဖရာရှင်ဖရာ တိတော်တို့သည်မြတ်စွာဘုရား၏သာသနာတော်စေစွာတည်ရခြင်းခွန်ကားခြင်းဤပွားခြင်းစီပင်ခြင်းကျိုးငါ၎င်းတည်တော်တို့သည် သန္တာဝဆင်းရဲမှလွန်မြောက်ပါရခြင်းနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါရခြင်းကျိုးငါ၎င်းဤမျိုးဤကျောင်းတိုင်း၌ ဘုရားဤတရားတော်ကိုဉာဏ်နာကြယံတရားဝဲသခင်ကိုသင်ရင်ကျင့်ပါပါကုန်၏ဤတရားဝဲနှင့်စ၍ရိုဆို၍ကောင်းမှုကိုလည်းဆောင်ရွက်ကြပြုလုပ်ကြပါကုန်၏အဲတန်ဃာတော်အား ထွန်းမြတ်သောသွန်ခဲဝေဘောဇင်းတို့ကိုလည်းလူရန်ကြပါကုန်၏ကြွားရောက်လာသောလျာဏမိတ်တာမိတ်ဆွေပါသောကောင်းတို့အားလည်း င်မြတ်သောဘဲဝေဘောဇင်ကျော်ရည်တို့ဖြင့်ကျွေးမွေသူရမ်းကြပါကုန်၏သုမရပါရည်ရအပ်သောဝတ္ထုငွေတို့မှာဖြစ်ပေါ်လက်သောသံတော်တို့အား ဆတ်သောဒုယာယာပစ္စည်းတို့ကို၎င်းသင်္ကသိဖနာစသည်တို့ကို၎င်းရှင်ဘုရားအားတရားတော်ကိုပူဇော်သောအခြင်းရည်စဲသွန်းချ၍လူရန်ပါကုန်၏ ဒီကောင်းမှုအပေါင်းသည်အာသောတရား၄ပါးတို့၏ဘုံညာအကုန်ကြောင်းဖြစ်သောဉာဏ်ဘုံညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်းဒီကောင်းမှုကြောင့်တတိတော်တို့သည်ဒေယံအန္တရာယ်ဟူသည်များတို့မှာ ခတိကင်းလို့ကြ၍သက်စေခြင်းနာကင်းခြင်းကျမ်းမာခြင်းသန္တာများခြင်းစရှိသော ကောင်းကျိုးချမ်းသာမင်္ဂလာအပေါင်းတို့နှင့်သာခတိပြည့်စုံကြ၍သင်ရခတိန်တို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သို့သင်မြန်စွာရောက်ရပါလိုကုန်၏ ရှင်ဘုရားဤကောင်းမှုကုသိုလ်ပေါင်းဤဘုရားကကိုမိဖတို့အား၎င်းဆရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းဤရ၌ရောက်ရှိနေသောပြိဿပေါင်းအား၎င်းကျွန်ုပ်တို့ဤပူဇော်နာ အိမ်ဆောင်နာမြို့ဆောင်နာဤကျောင်းဆောင်နာသာသနာတော်ဆောင်နာလောကဝဆောင်ရောက်သောနာကြားမင်းဇမမင်းသရှိတော်နာပေါင်းတော်၎င်းစေဥစွာသုတဖြင့်မြတ်သိဝေပါကုန်၏ လုံးစုံသောသတ္တဝါအပေါင်းတို့အားလည်းမြတ်ပေးပါကုန်၏မိဘတော်မှာစ၍အလုံးစုံသောသတ္တဝါအပေါင်းတို့သည်မြတ်ရကြ၍ကိုယ်စိတ်နှပြဆန္ဒကြပါစေမြတ်မြတ်မြတ်